သပ္ပုရိသဝုတ္တယပတိရူပဒေသသပ္ပုရိသဝုတ္တယသဒ္ဓမ္မသဝနာအတ္တသမ္မာပဏိတိအဲ့ဒီ14ပါးနဲ့ပြည့်စုံလို့ရှိရင်ကြီးပွားတယ်တဲ့ချမ်းသာတယ်တဲ့သပ္ပုရိပတိရူပဒေသဆိုတာကတော့ဒါ ပြိဿသိပြီးသားပဲအတိရူပဒေသဆိုတာပါတော့အဲသင်တော်လျောက်ပတ်တဲ့ဒေသအဲ့ဒီအရာမှနေရမယ်မသင်တော်တဲ့အရာမနေရဘူးသင်တော်လျောက်ပတ်တဲ့အရာဆိုတာဘလို့အရာမျိုးတော့ ကုသိုလ်ကျမ်းမာပညာစည်းပွားဒီရေလာသို့တိုးပွားနိုင်ရာသာသနာလဲဝေပြပွားစီယထာနေ၌သာကြည်ရှင်ပြနေထိုင်ရခြင်းသည်၎င်းဟုတ်ကဲ့လားပฏิရူပဒေသဝါဒဆိုတာဘယ်လိုဒေသတဲ့နော် အဲ့လေအဓိပ္ပာယ်ပြောမှာပေါ့ကုသိုလ်တိုးပွားနိုင်ရာနေရာဒေသပြီးတော့ကျမ်းမာရေးကောင်းရာဒေသပြီးတော့ပညာရေးကောင်းရာဒေသပြီးတော့စီးပွားရေးကောင်းရာဒေသပြီးတော့သာသနာ ထွန်းကားရဒေသဟုတ်ကဲ့လားအမေရိကန်ပြည်ပြောတာနဲ့တူတယ်နော်ဟုတ်လားသူတို့စီမှာကျမ်းမာရေးတွေစီးပွားရေးတွေမကောင်းလားအဲ့တော့အဲ့ဒီပြောတာမဟုတ်ဘူးလားဘယ်ပြောတာဟမ်မြန်မာပြည်ကိုပြောတာဟမ် ပါတယ်ပါတယ်တဝက်တဝက်ပဲမှန်တယ်မြန်မာပြည်ကလည်းတဝက်ပဲမှန်တယ်ဟောအမေရိကလည်းတဝက်ပဲမှန်တယ်မြန်မာပြည်ကဘာတွေချို့ရင်းနေတော့ဟမ်ဂိုင်းတခုစီမေးမယ်မြန်မာပြည်ကကုသိုလ်ရေးဘက်ကချို့ရွံ့နေသလား ကျမ်းမာရေးဘက်ကချိုရင်းသလားချိုရင်းတယ်လားဩဒီလေဒါပေါ်ဆင်းရတာဟုတ်ဟုတ်ကလားစီးပွားရေးဘက်ကချိုရင်းသလားချိုရင်းပါဘူး inflation များတာပဲရှိတာဟုတ်လား inflation များတာပဲရှိတာစီးပွားရေးကမချိုရင်းပါဘူး ပညာရေးဘက်ကရောဟမ်ချွင်းနေလားဟိုဒါစမ်းတတ်တုံလေးဟုတ်လားစမ်းအစမ်းတတ်တာနှစ်30ကျော်နေပြီစမ်းတတ်တုံအေးဒါဖြင့်သာသနာထွန်းကားတယ်ဆိုတာကတော့ ဒါဖြင့်ဘယ်နှချက်ပြည့်စုံလို့ဘယ်နှချက်ချွရင်တော့နှစ်ချက်တည်းပဲပြည့်စုံတယ်ဉာဏ်မှချွရင်နေတဲ့ကဲလို့ဆိုမနေကြနဲ့ဒါကြောင့်လည်းပြေးပြီးကုန်ညာထွားရနော်ဒါကြောင့်လည်းပြေးကုန်ညာနဲ့တူပါရဲ့ဒီတော့ အမေရိကကတော့ဘယ်နှချက်မိပြီးဘယ်နှချက်မမိတော့ဟမ်ဂိုင်ကုသိုလ်တိုးပွားသလားဘာလို့ပြောနိုင်မနဲ့ကြသတင်းစာကြည့်လိုက်လို့ရှင်ရာဇဝမှုတွေပြည့်လို့ဟုတ်လားကုသိုလ်တိုးပွားမတိုးပါဘူး ရမ်းမာရေးကောပညာရေးကောစီးပွားရေးကောသာသနာရောဒါဖြင့်ဘယ်နှခုပြည့်ဘယ်နှခုချွတ်တုံးဒီလိုဆိုတော့ဗမာပြည်တဲ့သာတာပေါ့ဗမာပြည်ကသူကနှခုပဲမိတယ်မဟုတ်လား ဒါကြောင့်လဲသွားကုန်ကြတာလားမသိပါဘူးနော်ဒီတော့အဲ့ဒီသင်လျော်လျော်ပတ်တဲ့အရာမှနေရမယ်တဲ့တပ္ပုရိတာဝုဒ္ဒယသူတော်ကောင်းအမိရှိရမယ်တဲ့သူတော်ကောင်းအမိရှိရမယ်တဲ့ပညာရှိသူတော်ကောင်းနဲ့ပေါင်းသင်ရမယ်ပေါ့ ပညာရှိသူတော်ကောင်းနဲ့ပေါင်းသင်းတဲ့အခါကျတော့ကုသိုလ်တိုးမလားအကုသိုလ်တိုးမလားကုသိုလ်တိုးမယ်လိမ္မာတိုးမယ်အဲ့ဒါလို့ဆိုလို့ရှိရင်ချမ်းသာမလားဆင်းရဲမလားချမ်းသာမယ်ဒါကြောင့်ပညာရှိသူတော်ကောင်းပေါင်းသင်းရတယ်တဲ့ရွှေပင်နာတော့ရွှေကြေးတဲ့ အခုဒီမှာ လာပြီးစုနေကြတာတွေသူတော်ကောင်းနေလားသူတော်မကောင်းနေလားသိကြလားသူတော်ကောင်းမှုသူတော်ကောင်းတရားနာလို့ရတာမဟုတ်လားသူတော်မကောင်းကသူတော်ကောင်းတရားနာကြရတယ်ဆိုလို့ရှိရင်ကျွဲပါစောင်းတီးတယ်လို့ဆိုမဟုတ်လားဘယ်လိုလဲကျွဲပါစောင်းတီးတော့ ကျွဲအနာသွားပြီးတော့စောင်းသိတဲ့အခါကျတော့ကျွဲကခတ်မလွတ်ပေဘူးလားအဲသူတော့မကောင်းတာသွားပြီးတရားစကားပြောလို့ရှိရင်ရိုက်လွတ်မှာပေါ့ဟုတ်ဘူးလားဒါကြောင့်သူတော်ကောင်းနဲ့ပေါင်းသင်းမိဝဲရတယ်တဲ့ဒီလိုနေရာလာပြီးစုတယ်ဆိုတဲ့ကသူတော်ကောင်းစိတ်ဓာတ်ရှိလို့စုတာမဟုတ်ဘူးလားမှန်ပါ သူတော်ကောင်းစိတ်ဓာတ်မရှိရင်စုပါမလားစုပါပါဘုရားအဝေးရရှောင်သွားမှာပေါ့ဟုတ်ကဲ့လားဟိုဦးစင်းကြီးကဘယ်နဲ့ထိုင်နေတာတော့ဩအဲအဲကိုရောကြီးကခဏခဏရပြောရတော့ဟိုဒွီတစ်ဖက်ထောင်ပြီးတော့ဒူးပေါ်လက်မောင်းတင်လို့ကြီးညိုစရာကောင်းလိုက်တာနော် ပြင်းညို့စရာကောင်းလိုက်တာတပည့်တော်ကအဲ့လိုချွင်းချက်လက်ညှိုးထိုးပြပြီးပြောတဲ့အခါကျတော့ခံရတဲ့လူကမမြက်ဘူးလားဟမ်မမြက်ဘူးလားမမြက်ဘူးဟမ်အချိုးမကြတာပြောတော့အချိုးကြအောင်ကိုဟာကိုပြင်နိုင်တယ်မဟုတ်လား အဲ့တော့ကောင်းမသွားဘူးလားကောင်းပါဘူးဒါကြောင့်အဲ့လိုအပြစ်ပြပြီးတော့သွန်သင်ညွှန်ကြားတာကိုရွှေအိုးလက်ညှိုးထိုးပြတဲ့လူလိုသဘောထားရမယ်တဲ့မြတ်စွာဘုရားလေမေတ္တာကရုဏာရှေးရှုကားဖြင့် နာနာခြင်းရဲ့အပြည့်မြင်တိုင်းသွန်သင်တယုတ်ဝန္ဒိမျိုးကိုရွှေအိုးညွန်ကြသူအလားသို့ဝတ်တွားစီကဆက်ဆံတာများများအကျိုးတွေသူတို့ဘယ်တော့မှရတာဟမ်အော်ကဲကဲဆိုသားကိုင်း 贝贝变瘦。 ပြည့်မြင်နိုင်အပြစ်ကိုလက်ညှိုးထိုးပြပြီးတော့နာနာကျင်ကျင် ပြောဆိုဆုံးမသွန်သင်ညွှန်ကြားတဲ့ပုဂ္ဂိုလ်ကိုရွှေအိုလက်ညှိုးထိုးပြတဲ့ပုဂ္ဂိုလ်လိုသဘောထားပြီးအမြဲတမ်းစိကရမယ်တဲ့ဟုတ်ကဲ့လားအဲဒါလိုစိကခြင်းအပြင်ဘာဖြစ်လဲအကျိုးများတယ်ဟုတ်တယ်မဟုတ်လား ဝတ္တဝါစိကဆက်ဆံဒများမြအကျိုးတွေနိဒီနံဝဘောဒါရံယံပတ္တိဝိဇဒတ္တိနံနိကရှဝါဒိမေတာဝိန္ဒာတိတံပန္တိတံပစေဒါရိတံပဇမာနတသေယောဟောတိနာပါပိယော ရှင်းတယ်မဟုတ်လားရှင်းပါတယ်ဟုတ်ကဲ့လား ပါဠိရွတ်တာရှင်းတာအဲ့ဒီပါဠိကိုဘာသာပြန်ထားတာဘာခုနဟာနိဒီနံဝဘောတာရံယံပတ္တိဝိဇဒတ္တိနံနေကရှဝါဒိမေရာဝိတာဒိတံပန္တိတံပစေတာဒိတံပဇမာနတသေယောဟောတိနပါပိယောတဲ့အဲ့ဒါဘာသာပြန်ထားတာ မေတ္တာကရုဏာရှေးရှုကာဖြင့်နာနာခြင်းရဲ့အပြစ်မြင်တိုင်းသွန်သင်တယုတ်ပန္ဒိတ် မျိုးကိုရွှေအိုးညွန်ကြသူအလားသို့ဝတ်တော်စီကဆက်ဆန္ဒများများအကျိုးတွေသူတို့တော်တော်များများရတယ်ယဉ်ကျေးမှုသင်္นานနဲ့အတင်းထားလားမသိပါဘူး ပဇောက်တဲ့တို့ပါတယ်မင်္ဂလာလားစာမျက်နှာဘလောက်တရား40အဲ့ဒါတည်းမလားဒီပြင်ပါပါသေးဟုတ်ပြီလေမင်္ဂလာတဲ့အဲ့ဒါတည်းမလားတခြားဟာပါသေးလားလို့ ကိုယ်ပိုင်ညာမဲ့သင်ယူမဲ့၍ကင်းမဲ့ပညာဉာဏ်တုံးပါမူမဟာမြိုင်လေကျွဲကန်းနေခက်ဖွယ်ကြုံရသည်မပါဘူးလားကိုယ်ပိုင်ညာလည်းမရှိဆရာထံလည်းနိခံသင်ယူခြင်းမရှိအဲ့ဒါနဲ့ဘာမှမသိတော့လောကတဲ့သူသွားနေတာဟာကျွဲကန်းကြီးတော်တဲ့သွားသလိုပဲတဲ့ မဟုတ်ဘူးလားကျွဲကန်းကြီးတော်တယ်သွားတဲ့အခါကျတော့ဗာမြင်ရရှောက်ထဲလဲသူကြမှာပဲကြောက်တုံးလဲဝင်ခလုတ်တိုက်မှာပဲတစ်ပင်လဲဝင်တိုးမှာပဲမဟုတ်လားအဲ့ဒီတိုင်းပဲတဲ့ကိုပိုင်ညာကလည်းမရှိဆရာထံကနိခံသင်ယူထားတဲ့အသည့်လိမ်မှာပညာလည်းမရှိပဲနဲ့လောကကြီးတဲ့နေရတော့ တော်တွေကကြွယ်ကန်းကြီးပဲတဲ့မဟုတ်ဘူးလားမြတ်စွာဘုရားဥပမာခိုင်းရလဲတော်တော်ကောင်းတာနော်ကိုယ်ပိုင်ညာမဲ့တင်ယူမဲ့၍ကင်းမဲ့ပညာဉာဏ်တုံးပါမူမဟာမြိုင်လေကြွဲကနှဲခက်ဖွယ်ကြုံရသည်အဲ့ဒါတော့မင်္ဂလာတဲ့မပါတော့ဘူးလား ဟမ်အခြေပြိုးထဲမှာတော့ပါတယ်ဩအခြေပြိုးတဲ့စာအုပ်စာမျက်နှာနံပါတ်ဘယ်လောက်တရား82ဒီပြင်ဘာပါသေးတော့အဲ့ဒါပြင်ဘာပါသေးတော့မင်္ဂလာထဲမှာပါလား ဘယ်နာပါလဲစာမျက်နှာ48ဝိနယောစသူသိက္ခိတော်နဲ့တူတယ်ဟုတ်လားဝိနယောစသူသိက္ခိတော်မိဝဖဝဆရဝနဲ့ကျင့်ဝအထွေတွေနေနီထိုင်နီပြောဆိုနီကိုသိပ်ပြီးဉာဏအချိုးကြအောင် ဆရာဌာ၌နိခံတိယူအပြီးသည်၎င်းဒါပြောတယ်နော်အဲ့ဒါအဓိပ္ပာယ်ဖွင့်တာနဲ့တွေ့တယ်နော်ကိုယ်ပိုင်ညာမဲ့တင်ယူမဲ့၍ကိမဲ့ပညာဉာဏ်တုံးမာမူမဟာမြိုင်လေကျွဲကနေခက်ဖွယ်ကြုံရသည်ပြီးတော့ အဲ့ဒီနှစ်ခုဆန့်ကျင်မနေဘူးလားဆရာကောင်းထံနီနာခံ၍သင်အာကြံကြည်ပညာပြည့်သောကိုခြင်းစုံကြီးစိတ်တည်ကြီးရွှင်ကြည်ချမ်းမြေပါသတည်းဆရာကောင်းဆိုတာ အရေးချင်းလည်းပြည့်ရမယ်သူတော်ကောင်းစိတ်လည်းရှိရမယ်ဒီလိုမဟုတ်လားမှန်ပါဗျာအရေးချင်းပြည့်ပြီးသူတော်ကောင်းစိတ်ရှိတဲ့ဆရာသမားထံနေခံသင်ယူပြီဆိုလို့ရှိရင်တော့အသိလိမ္မာအတတ်ပညာတွေလည်းတိုးမယ်သူတော်ကောင်းစိတ်ဓာတ်တွေလည်းမတိုးပေဘူးလားမှန်ပါဗျာအဲ့ဒါလို့ဆိုလို့ရှိရင်တော့ချမ်းသာပြီပေါ့နော် ဆရာကောင်းထံနိနာခံ၍သင်အံကြံကြည်ပညာပြည့်တော်ပါလေတို့ချင်းစိတ်ဒီဒီရှင်ကြည်ချမ်းမြေပါလေဟုတ်ကလားဒါတော့အဲ့ဒါဟာခုနပြောတဲ့ တပ်ပုရိသာဝတ္တယသူတော်ကောင်းကိုမိဝဲစိကပ်ပါဆိုတာနဲ့အတိပဲအတူတူပဲမဟုတ်လားဒါခဏဘုန်းကြီးပြောတာတခြားမဟုတ်ပါဘူးကလေးတွေဒီကကလေးတွေသူတို့တရားတွေနာလဲနာကျင်တယ်သိကျင်စိတ်မှတ်ကျင်စိတ်ကြက်ကျင်စိတ်ကလည်းရှိတယ်ဆိုတာအဲ့ဒါလိုစိတ်ကလေးတွေဟာသူတော်ကောင်းစိတ်လားမကောင်းစိတ်လားမကောင်း အဲအဲ့ဒီသူတော်ကောင်းစိတ်ကလေးတွေဘာလို့သူတို့မွေးရရရတော့သူတော်ကောင်းတွေနဲ့ပေါင်းသင်ဆက်ဆံရလို့ပေါ့မဟုတ်ဘူးလားသူတော်ကောင်းတွေနဲ့ပေါင်းသင်ဆက်ဆံရလို့ပေါ့ညသူတော်ကောင်းစိတ်ဖြစ်တာပေါ့တကယ်လို့သာဒီနေရာကြီးကဘီယာချက်တဲ့ဌာနကြီးဆိုလို့ရှိရင်တော့ဟမ် အဲ့တော့ကလေးတွေကဘာလဲဘီယာပဲတောင်းမှာပေါ့မဟုတ်လားအဲ့ဒါလို့ဆိုဘာဌာနကြီးတော့ဘီယာဌာနကြီးပေါ့မဟုတ်လားဒါဖြင့်ဘီယာပေါ်တော့ဘီယာဌာနဆိုလို့ရှိရင်ဘီယာပေါ်တဲ့နိုင်ငံကြတော့ဘာခေါ်မလို့ဩဘီယာနိုင်ငံကြီးပေါ့ ဟုတ်ကဲ့လားဘီယာနိုင်ငံကြီးတဲ့ဘီယာဆိုတာအဖျော်ရမကပါတယ်အရက်မဟုတ်ဘူးတဲ့ဟမ်အရက်ဘယ်နဲ့ဘယ်လိုသဘောရရကိုကိုတွေ့ပြောသားမှာကိုနည်းနည်းတောက်ကျင်တော့ဘယ်နဲ့နေတော့မူးပါတယ်ဗျာမူးလို့ရှိရင်ဒါအရက်ပဲပေါ့ ကိုင်းကိုကိုကာကိုလာတို့ဘာတို့အဖျော်ရည်တောက်တဲ့အခါမူးရလားအဲအဲ့ဒါအရက်မဟုတ်ဘူးပေါ့တောက်လို့မူးရနော်အဲအဲ့ဒါကိုဘီယာအရက်မဟုတ်ပါဘူးတဲ့ခါစောစောကကာတွန်းတစ်ခုတွေ့တယ်ခါစောစောဆိုတာလွန်ခဲ့တဲ့3နှစ်လောက်ကနဲ့တွေ့တယ်ကာတွန်းတစ်ခုတွေ့တယ်လူက သူရှိမှဇပွဲနဲ့ဇပွဲပေါ်မှာပလင်းက3လေးပလင်းဖန်ခွက်ကလည်းနှစ်ခွက်သုံးခွက်လူကကောင်းအောင်ငေါ့ဆိုင်ငိုက်ဆိုင်ကြနေပြီအဲ့ဒီဖန်ခွက်နဲ့ပလင်းကဘီယာတဲ့လေသူကပြောတယ်ဟေးဘီယာကိုဘသူကအရက်လို့ပြောတယ်လဲကွယ်တယ်ပြောတယ်လဲကွာတော့အရက်မဟုတ်ဘူးတဲ့သူကတော့ခေါင်းငယ်ဆိုင်ကြတယ်ကာတွန်းကာတွန်း သဘောကြတယ်အဲ့ဒီကတွန်းအဲ့ဒီကတွန်းသဘောကြတာဩဘီယာနိုင်ငံကြီးရောက်နေကြတာနော်အေးဘီယာနိုင်ငံကြီးရောက်နေကြတာအယက်သေးစာတောက်စားပါမူယောဂလည်းမြာခိုက်ရန်ပွား၍စည်းပွားလည်းပြည့်နာမည်ပြည့်၍ ယွန့်ရှဲကြောက်အဲမဟုတ်ပါဘူးယွန့်ရှဲကြောက်ခြင်းပါတယ်တော့စာအုပ်ထဲပြန်ကြည့်ပါအောင်လေဒီလိုဆိုလို့ရှိရင်အခုပဲယွတ်ပြီးတဲ့ နိုင်ငံကလူတွေရတဲ့ကောင်းကျိုးတွေပေါ့ဟုတ်ကလားသမီးသားကလည်းပဲစိတ်ထားမတည်ဘူးတဲ့စိတ်ထားပော့သွတ်တို့ပေါ်တော်တော်နေတယ်ဟုတ်ကဲ့လားအဲ့ဒီသားသမီးပါအရှက်အကြောက်ကင်းသွားရောတဲ့ဟိရိမကဥတ္တမရှင် အဲ့ဒီဘီယာသမားကကတိညုတကတဝေဒိမသိတညာတယ်ဘာပြောတာသူတော်ဘာကျေစုလဲသူမသိဘူးတဲ့မူးနေပြီဆိုတော့ဘာသာသိအောင်မလဲဘာမှမသိဘူးဟောကတိညုတကတဝေတိမသိတညာဇိုသမာသည်လေးပါအပေဖြောင်းမြောင်းသည် သွားရော ဘယ်ကိုလဲအဲ့ဒါဘီယာနိုင်ငံကြီးမှာရောက်နေသတိထားကြနော်အဲဘီယာတွေတော့ဘာလို့ဖြောင်းပေးနေတယ်ဆိုတော့မေ့ရော့နေအောင်လို့ဖြတ်ပေးနေတာမဟုတ်ဘူးလားကိုဘဝမေ့နေအောင်လို့ဖြောင်းဖြတ်ပေးနေနော်အဲဘဝမေ့နေတဲ့လူတွေဆိုလို့ရှိရင်သူတို့ခိုင်းရင်လူခိုင်းလို့ရပေါ့ ဟုတ်လားအေးအဲ့ဒါသတိထားကြရောနော်ပေါ်လိုက်တဲ့ဘီယာတွေလည်းလွန်ရောတော့တဖြည်းတဖြည်းပိုးပြီးဘီယာတစိမ့်တွေများကြောညာတွေများလာနော်အင်းဒုက္ခပဲရွှေတစိမ့်တော့များတယ်နော်အဲ အဲ့ဒီရွှေတစိမ့်ရလို့ပဲပြဿနာဖြစ်တယ်ဆိုမဟုတ်လားရွှေတစိမ့်ရတဲ့ဘီယာကိုဘာပိုင်ဆိုတာညာပိုင်ဆိုတာအဲ့ဒါကအပိုင်စီးလိုက်တယ်ဆိုမဟုတ်လားအဲဟုတ်လားဩဥပိုင်လားမသိပါဘူးဥပိုင်ဆိုတဲ့တခါကြီးကလည်းတော်တော်သူကနေရာတိုင်းလိုက်ဥပိုင်အပိုင်စီးတာဟုတ်နော်အဲအဲ့ ဟိုတမိုးလုံးဖြောက်စိတ်ကြီးပဲဆိုတာအဲ့လိုဖြစ်နေတယ်နော်အဲဒါကြောင့်ပြဿနာဖြစ်နေတယ်လို့ဆိုမဟုတ်လားအဲအဲ့ဒါဘီယာကနေပြဿနာစဖြစ်တာဘယ်ကြောင့်သွားမယ်တော့မသိပါဘူးနော်ဟာဟိုဘယ်နဲ့တော့ဘုန်းကြီးတို့တရားလည်းဘယ်ရောက်သွား သပ္ပုရိတာဝုတ္တရာကနေဘယ်ရောက်သွားလဲအေးလေသပ္ပုရိတာဝုတ္တရာအကြောင်းပြောရင်တော့အတ္တပုရိတာဝုတ္တရာလည်းပါရမှာပေါ့မဟုတ်လားသူတော်ကောင်းမိဝဲစိကတ်လို့မလို့ကောင်းကျိုးရရင်မသူတော်ကောင်းကိုစီမိဝဲစိကတ်တဲ့အတွက်ဆိုကျိုးရတာလေပါရမှာပေါ့နောက်သတ္ဓမ္မသဝနာတဲ့ သူတော်ကောင်းတရားနာကြရမယ်တဲ့သူတော်ကောင်းတရားနာကြမယ်သူတော်ကောင်းနဲ့ပေါင်းသင်းမိဝဲပြီဆိုရင်တော့သူတော်ကောင်းတရားမနာရဘူးလားအဲသူတော်ကောင်းတရားကတော့စိတ်ကောင်းနှလုံးကောင်းထားဖို့အပြစ်ကင်းတဲ့ကိုယ်နှုတ်ရှိဖို့အစာရည်သည်ညွန်ကြားတာမဟုတ်လားအပြစ်မကင်းတဲ့အပြောတွေမပြောအပြစ်မကင်းတဲ့အလုပ်တွေမလုပ် စိတ်ကောင်းနှလုံးကောင်းထားစိတ်ပုတ်နှုတ်ပုတ်ဖဲဒီလိုမဟုတ်လားအဲ့ဒါလို့သူတော်ကောင်းတရားကညွှန်ကြားတာဒီလိုညွှန်ကြားတော့ညွှန်ကြားတဲ့အတိုင်းလိုက်နာပြီဆိုရင်ကိုယ်ကစိတ်ကောင်းနှလုံးကောင်းထားတယ်အပြစ်မကင်းတာတွေမပြောဘူးအပြစ်ကင်းတာတွေပဲပြောတယ်အပြစ်မကင်းတာတွေမလုပ်ဘူးအပြစ်ကင်းတာတွေပဲလုပ်တယ်အဲ့ဒါလို့ဆိုလို့ရှိရင်တော့ကောင်းကျိုးချမ်းသာလားဆိုကျိုးဆင်းရဲကျိုးလားကောင်းကျိုးချမ်းသာရတာပေါ့ တော့သရောကောင်းနာနေရင်တော့သရောကောင်းတရားပဲနာရမှာပေါ့သရောကောင်းနာမနေဘူးသရောမကောင်းတဲ့နာနေလို့ရှိရင်တော့သရောမကောင်းတဲ့တရားပဲနာရမှာပေါ့မဟုတ်ဘူးလားအဲ့ဒါကြောင့်သရောကောင်းနဲ့ပေါင်းသင်းမိဝဲပါတဲ့သရောကောင်းတရားနာကြပါတဲ့နောက်တစ်ခုကယောနိသောမနတိကာရတဲ့ အရာရာမှာအသင့်တဲ့နှလုံးသွင်းမှာအစဉ်ပြေအောင်နှလုံးသွင်းမှာတဲ့သင့်တဲ့အောင်နှလုံးသွင်းအစဉ်ပြေအောင်နှလုံးသွင်းဆိုတာကျမ်းဂန်ကထပ်ဖွင့်တယ်ကုသိုလ်ဖြစ်အောင်နှလုံးသွင်းမှာတဲ့ဘယ်ရာမဆိုတွေ့လာကြုံလာတဲ့ကိစ္စတွေ့လာကြုံလာတဲ့အကြောင်းအရာအဲ့ဒီအပေါ်မှာ ကုသိုလ်ဖြစ်အောင်နှလုံးမသွင်းအကုသိုလ်ဖြစ်အောင်နှလုံးမသွင်းပါနဲ့တဲ့ကုသိုလ်ဖြစ်အောင်နှလုံးသွင်းပါတဲ့ကုသိုလ်ဖြစ်အောင်နှလုံးသွင်းတယ်ဆိုလို့ရှိရင်မိမိမှာကုသိုလ်စိတ်ပဲဖြစ်တော့ချမ်းသာတယ်တဲ့အဲ့ဒါကိုယောနိသောမနတိကာရခေါ်သင်တင်အောင်နှလုံးသွင်းခြင်းအစဉ်ပြေအောင်နှလုံးသွင်းခြင်းကုသိုလ်ဖြစ်အောင်နှလုံးသွင်းခြင်း အဲ့ဒါကို14ပါးလို့ခေါ်တယ်နံပါတ်1ကသူတော်ကောင်းတဲ့ပေါင်းတင်းမိဝဲပါနံပါတ်1ကအဟောပါဘူးနံပါတ်1ကတင်းတင်းလျောက်ပတ်တဲ့အရာမှနေပါနံပါတ်2ကသူတော်ကောင်းနဲ့ပေါင်းသင်းမိဝဲပါနံပါတ်3ကသူတော်ကောင်းတရားနာကြပါနံပါတ်4ကယောနိတော်မနတိကာရ သင်တဲ့အောင်နှလုံးသွင်းပါတဲ့အရာရာမှာဆိုလိုတာကတော့အကောင်းဘက်ကကြည်ပါလို့ဆိုလိုတယ်ယောနိသမနာတိကာရရဲ့ဒီဘက်ကအရာရာမှာအကောင်းဘက်ကကြည်ပါအခုနဗီယာနိုင်ငံကြီးဆိုတာအကောင်းဘက်ကကြည်တာလားအဆိုးဘက်ကကြည်တာလား အဲအဲ့ဒါအကောင်းဘက်ကယောနိသောမနတိတ်ကာရဖြစ်အောင်ဘယ်လိုကြည့်မလို့ဟုတ်ပြီလေဒီဘီယာကြောညာတွေများနေတာကိုအဲ့ဒါကိုအကောင်းဘက်ကဘယ်လိုလုပ်နှလုံးသွင်းပြီးတော့နှလုံးသွင်းမလဲလို့ယောနိသောမနတိကာရဖြစ်အောင်ဈေးကွက်စီးပွားရေးမှု inflation တလောက်များနေတာဗော ငွေတွေဒီလောက်ဖောင်းပွားနေတော့အကုန်လုံးဈေးတွေတက်နေတာမဟုတ်လားဟာအဲ့ဒါလို့အကောင်းမကကြည့်လို့မရပါဘူးမဟုတ်လားကဲဘုန်းကြီးအကောင်းမကကြည့်ပြမယ်ဒီဘီယာဆိုတာများသောအဖြစ်မြန်မာတွေရှေးကကြားဘူးလားမကြားဘူးများသောအဖြစ်ဟုတ်ကဲ့လားကလေးတွေဆိုဝေးရော ဟုတ်တယ်မဟုတ်လားဩအခုတော့နေရာတိုင်းမှာဘီယာကြောညာတွေ့နေတော့ဘီယာဆိုတာဘဟုတ်တုဒ္ဒတခုတိုးမလာဘူးလားဩလောကမှာတောက်เสียတမျိုးဘီယာဆိုတဲ့ဟာမျိုးလဲရှိသေးတယ်လို့ဘဟုတ်တုဒ္ဒတိုးမလာဘူးလားအဲအဲ့တော့ဘဟုတ်တုဒ္ဒတိုးတာမကောင်းဘူးလားအဲအဲ့ဒါယောနိသောမနတိကာရဘော မဟုတ်ဘူးလားအဲ့ဒါယောနိသောမနတိကာရပေါ့အဲ့လိုအရာရာကိုအကောင်းဘက်ကကြည့်ပါတဲ့ကုသိုလ်ဖြစ်အောင်နှလုံးသွင်းပါအစဉ်ပြေအောင်နှလုံးသွင်းပါတဲ့အဲ့ဒီ၄ချက်ပြည့်စုံရင်ဒီပုဂ္ဂိုလ်ကတော့ကြီးပွားချမ်းသာတယ်တဲ့14ပါးဒါတော့ဘယ်အရာမျိုးမဆို နှလုံးသွင်းပုံလိုက်ပြီးတော့ကုသိုလ်အကုသိုလ်ဆိုတာဖြစ်တာ哦မသိမတဲ့အစင်မပြေအောင်နှလုံးသွင်းရင်အကုသိုလ်ဖြစ်တာပေါ့အသိအတဲ့အစင်ပြေအောင်နှလုံးသွင်းရင်ကုသိုလ်ဖြစ်တာပေါ့အဲ့တော့ကုသိုလ်ဖြစ်အောင်နှလုံးသွင်းဖို့လေ့ကျင့်ပွားများထားရတယ်အခုကြည့်ပါလေဟို တရားဟောမလို့ဟာအခုတရားမဟောပဲနဲ့တော့ပြောတော့မပြောနေတာကဲတွေ့ရကြားတယ်မဟုတ်လားဟမ်တရားမဟုတ်ပဲနဲ့တော့ပြောတော့ပြောပြောနေတာခုကြားတယ်မဟုတ်လားဟမ်ဟမ်ဒါလည်းတရားပဲဟုတ်တယ်မဟုတ်လား ဒီ14ပါးတရားဆိုတာတချို့ကြားတော့မကြားဘူးပါဘူးဟုတ်တယ်မဟုတ်လားအဲ့ဒီ14ပါးပြောနေတာပါနော်အဲ့14ပါးနားလည်အောင်ဆိုတော့ကြည်ကြည်ပြတ်ပြတ်ဒီလိုပဲပြောရတယ်မဟုတ်လားအဲ့အဲ့တော့နားလည်တာပေါ့ဒါကယောနိသောမနတိကာရအစဉ်ပြေအောင်နှလုံးသွင်းလိုက်တာ ကဲဒါဖြင့်အစင်မပြအောင်နှလုံးသွင်းပါပါဘယ်အရာမျိုးမဆိုနှစ်ဖက်နှလုံးသွင်းလို့ရတယ်ဆိုတာပြောတော့ပါဟုတ်ကဲ့လား ဒီတော့ဒီကနေ့စကလုံးလေးတစ်လုံးပဲပြောခြင်းတယ်အဲ့ဒီတစ်လုံးပဲပြောခြင်းတယ်ဒီနေ့ကဘုဒ္ဓထောင်ရွှေတန်လွင်ဝင်းအတွင်မှာတရားဟောရတယ်အဲ့ဒီမှာလဲစကလုံးတစ်လုံးရဲ့အကြောင်းပဲဘုန်းကြီးပြောခဲ့တယ် ဒီကယောဂီတွေဝိရိယဝဆယောဂီတွေတောင်လိုက်နာကြတယ်နာကြလားအဲဘယ်စကလုံးအကြောင်းပြောတော့အဲအနတ္တစကလုံးအကြောင်းပြောတာဟုတ်ကဲ့လားအဲမှန်လားပါဖေရတဲ့ကဲပြောသားမအောင်ဘယ်လိုသဘောပေါက်တော့ဒေါ်သီလဝရီတို့ဘယ်လိုသဘောပေါက်ကြတော့ အနတ္တဆိုတာဘယ်လိုသဘောပေါက်တော့ပါတယ်အဲ့တော့ဒီနေ့လည်းပဲအချိန်မရှိတော့လို့စကလုံးတစ်လုံးရဲ့အကြောင်းပဲပြောမယ်အဲ့ဒီစကလုံးတစ်လုံးကဝိပဿနာဟုတ်ကဲ့လားပါတယ်တော့ ဝိပဿနာဝိပဿနာဆိုတာစကလုံးနှလုံးပေါင်းထားတာဝိဆိုတဲ့စကလုံးရဲ့ပဿနာဆိုတဲ့စကလုံးရဲ့နှလုံးပေါင်းထားတာဝိကိုကျမ်းဂန်ကဘယ်လိုဖွင့်လဲဆိုတော့ဝိဝိဒေနအနိစ္စာတိအာကာရေနလို့ဖွင့်တယ် ပတ္တနာကိုပတ္တတိတိပတ္တနာလို့ဖွင့်တယ်ဒါကြောင့်ဝိဝိဒေနအနိစ္စာတိအာကာရေနပတ္တတိတိဝိပတ္တနာဝိဝိဒေနအမျိုးမျိုးသော အနိစ္စာတိအာကာရေနမမြဲခြင်းစသော အချင်းအရာဖြင့်ပတ္တိတိရှုသိတတ်သောကြောင့်ဝိပဿနာဝိပဿနာမြည်တဲ့ အတိပ္ပယ်ကဝိပဿနာဆိုတာတဲ့အနိစ္စဒုက္ခအနတ္တဆိုတဲ့အချင်းအရာ အမျိုးမျိုးနဲ့ယုံတဲ့နာမ်ကို ရှုသိတတ်တဲ့ဉာဏ်အနိစ္စမမြဲတဲ့သဘောအနေနဲ့လဲရှုသိတယ်တဲ့ဒုက္ခဆင်းရဲတဲ့သဘောအနေနဲ့လဲယုံတဲ့နာခန္ဓာကိုယ်နဲ့စိတ်ကိုရှုသိတယ်တဲ့ အနတ္တပုဂ္ဂိုလ်တ attva အသက်ဝိညာဉ်အတ္တမဟုတ်တဲ့သဘောအနေနဲ့လဲယုံနဲ့နာကို ရှုသိတယ်တဲ့အဲဒီလို ရှုသိတာကိုဝိပဿနာလို့ခေါ်သည်ရဝိကအနိစ္စဒုက္ခအနတ္တ မြန်မာလို့ဆိုလို့ရှိရင်မမြဲဆင်းရဲပုဂ္ဂိုလ်တ attva အတ္တမဟုတ်ဟုတ်ပြီလားပတ္တနာကရှုသိသောဉာဏ်နှစ်ခုပေါင်းလိုက်တော့ဝိပဿနာဆိုတာအနိစ္စဒုက္ခအနတ္တသဘောတို့ကိုရှုသိသောဉာဏ်ဟုတ်ကဲ့လားမြန်မာလို့ဆိုလို့ရှိရင်တော့ မမြဲဆင်းရဲပုဂ္ဂိုလ်တ attva အသက်ဝိညာဉ်အတ္တမဟုတ်သောသဘောတို့ကို ရှုသိသောညာအနတ္တဆိုတဲ့စကားလုံးရဲ့အဓိပ္ပာယ်ကအသက်ဝိညာဉ်ပုဂ္ဂိုလ်တ attva အတ္တမဟုတ်တဲ့သဘောယုံနဲ့နာခန္ဓာကိုယ်နဲ့စိတ်ဟာအသက်လည်းမဟုတ်ဘူးဝိညာဉ်လည်းမဟုတ်ဘူး ပုဂ္ဂိုလ်လည်းမဟုတ်ဘူးတတ္တဝါလည်းမဟုတ်ဘူးအတ္တလည်းမဟုတ်ဘူးဘာလဲရုပ်အစုနာအစုပဲအဲ့ဒါပြောတာအဲ့ဒါကိုအနတ္တဂိုင်းလိုက်ဆိုယုံနံတို့၌ရှိသောအနိစ္စဒုက္ခဒုက္ခအနတ္တသဘောတို့ကို ရှုသိသောဉာဏ်ကိုဝိပဿနာဟုခေါ်သည်ယုံနံတို့၌ရှိသောအနိစ္စဒုက္ခအနတ္တသဘောတို့ကိုရှုသိသောဉာဏ်ကိုဝိပဿနာဟုခေါ်သည်ဆို အနိစ္စဆိုတာဘာအဓိပ္ပာယ်ရှိသလဲမမြဲသောသဘောဒုက္ခဆိုတာဆင်းရဲသောသဘောအနတ္တဆိုတာအစိုးမရအနစ်သာရမရှိတဲ့သဘောဟုတ်ကဲ့လား gain ဖြစ်ပေါ်ပြီးနောက် ပျောက်ပျောက်သွားတတ်သောကြောင့်မမြဲသောသဘောသည်အနိစ္စဖြစ်ပေါ်ပြီးနောက်ပျောက်ပျောက်သွားတတ်သောကြောင့်မမြဲသောသဘောသည်အနိစ္စဆို ဖြစ်ပြက်မပြအနှိမ့်ဆက်ခံနေရခြင်းကြောင့်ဆင်းရဲသောသဘောသည်ဒုက္ခဖြစ်ပြက်မပြအနှိမ့်ဆက်ခံနေရခြင်းကြောင့်ဆင်းရဲသောသဘောသည်ဒုက္ခ အလိုမလိုက်အစိုးမရအနှစ်သာရမရှိအသက်ဝိညာဉ်ပုဂ္ဂိုလ်တ attva အတ္တမဟုတ်သောသဘောသည်အနတ္တအလိုမလိုက်အစိုးမရအနှစ်သာရမရှိသော အသက်ဝိညာဉ်ပုဂ္ဂိုလ်သတ္တဝါအတ္တမဟုတ်သောသဘောသည်အနတ္တအလိုမလိုက်အဆိုးမရအနှစ်သာရမရှိသောအသက်ဝိညာဉ်ပုဂ္ဂိုလ်သတ္တဝါအတ္တမဟုတ်သောသဘောသည် အနတ္တအဲအလိုမလားအနိစ္စကပြန်ဆိုဖြစ်ပေါ်ပြီးနောက်ဖြစ်ပေါ်ပြီးနောက် ဝိပဿနာကိုမြန်မာလိုပြောကြအောင်ခုနကတော့အနိစ္စဒုက္ခအနတ္တသဘောတို့ကိုရှုသိသောဉာဏ်လို့ပြောတော့ပါဠိစကားလုံးနေမဟုတ်လားအဲမြန်မာပြန်ရအောင်ယုံနံတို့၌ရှိသောမမြဲသောသဘောဆင်းရဲသောသဘောဆင်း အသက်ဝိညာဉ်ပုဂ္ဂိုလ်တ attva အတ္တမဟုတ်သောသဘောတို့ကိုရှုသိသောဉာဏ်ကိုဝိပဿနာဟုခေါ်သည်ယုံနံတို့၌ရှိသောမမြဲသောသဘောဆင်းရဲသောသဘော အသက်ဝိညာဉ်ပုဂ္ဂိုလ်သတ္တဝါအတ္တမဟုတ်သောသဘောတို့ကိုရှုသိသောဉာဏ်ကိုဝိပဿနာဟုခေါ်သည်သို့ ဿနာကရှုသိတဲ့ဉာဏ်ပဲသူကရှုတတ်တဲ့ဟာပဲအရှုကမဟုတ်သေးဘူးဘာကိုရှုရမလဲယုံနဲ့နာကိုရှုရမယ်ယုံဆိုတာခန္ဓာကိုယ်နဲ့စသမျှယုံနာဆိုတာစိတ်နဲ့စသမျှနာဟုတ်ကဲ့လား အဲ့ဒီယုံနဲ့နာမှာမမြဲတဲ့သဘောရှိတယ်အဲ့ဒီယုံနဲ့နာမှာဆင်းရဲတဲ့သဘောရှိတယ်အဲ့ဒီယုံနဲ့နာမှာပုဂ္ဂိုလ်သတ္တဝါအတ္တမဟုတ်တဲ့သဘောရှိတယ်ဒီလိုမဟုတ်လားအဲ့တော့မမြဲဆင်းရဲပုဂ္ဂိုလ်သတ္တဝါအတ္တမဟုတ်တဲ့သဘောသိခြင်းရင် သူရှိရာကို ရှုမှသိမယ်မဟုတ်လားအဲ့တော့ဘာကိုရှုရမလဲ ရုပ်ကိုရှုရမယ်နာမ်ကိုရှုရမယ်အရာစကားနဲ့တဲ့တဲ့ပြောရင်စိတ်ကိုရှုရမယ်ကိုယ်ကိုရှုရမယ်ဒီလိုမဟုတ်လားစိတ်ရှုရင်လည်းပဲအနိစ္စဒုက္ခအနတ္တအချိန်ကြရင်သိလာလိမ့်မယ်ကိုယ်ကိုရှုရင်လည်းပဲအနိစ္စဒုက္ခအချိန်ကြရင်သိလာလိမ့်မယ်အချိန်ကြတယ်ဆိုတာ စိတ်တည်ငြိမ်မှုတမာရီအာကောင်းတာပြောတာစိတ်တည်ငြိမ်မှုတမာရီအာမကောင်းသေးရဲ့နော်မသိသေးဘူးစိတ်တည်ငြိမ်မှုတမာရီအာကောင်းမှသိမယ်အဲ့ဒီစိတ်တည်ငြိမ်မှုတမာရီအာကောင်းလို့သိတာကိုပညာလို့ခေါ်တယ်ဝိပဿနာပညာဝိပဿနာဉာဏ်လည်းဟုတ်တယ်ဟုတ်ကဲ့လား အဲ့တော့အဲ့ဒီစိတ်တည်ငြိမ်မှု အာကောင်းမှသိတာကိုသမာဟိတောယထာဘူတံပဇာနာတိသမာဟိတောစိတ်တည်ငြိမ်မှုအာကောင်းသောပုဂ္ဂိုလ်သည်ယထာဘူတံအရှိတဘာဝအတိုင်းပဇာနာတိသိ၏တဲ့ဟောဘယ်လိုသိတာလဲတော့အရှိတဘာဝအတိုင်းသိတာတဲ့ အရှိတဘာဝအတိုင်းသိတာမှဝိပဿနာညာအရှိတဘာဝအတိုင်းမသိဘဲနဲ့မရှိတဲ့သဘောကြမ်းဖန်ပြီးသိလို့ရှိရင်ဝိပဿနာမဟုတ်ဘူးဥပမာပူရာကိုပူတယ်လို့သိနေရင်အဲ့ဒါဘာတော့ဝိပဿနာဘောအရှိတဘာဝကိုအရှိတိုင်းသိတာမဟုတ်လားအေးတာကိုအေးတယ်လို့သိနေရင် ပူရာလေးဖြစ်လာတဲ့အခါကျပူတယ်ပူတယ်လို့ရှုလိုက်တယ်ပူရာလေးပျောက်သွားတော့ဖြစ်တာလည်းသိတယ်ပျောက်သွားတာလည်းသိတယ်အဲ့တော့ဩပူတဲ့သဘောဟာ ဖြစ်ပြီးပျောက်တဲ့သဘောရှိပါလားလို့ဆိုတော့ဘာသွားတွေ့တော့အနိစ္စမဟုတ်လား ဖြစ်ပေါ်ပြီးနောက်ပျောက်ပျောက်သွားရတော့ကြောင့်မမြဲသောသဘောဟုတ်ကဲ့လားအဲ့တော့ကိုကလိုချင်တာစိတ်နဲ့ကြမ်းဖန်ရှုနေရတာလားသူ့ရှိတာရှိတဲ့အတိုင်းရှုနေရတာလားအဲရှိတာရှိတဲ့အတိုင်းဖြစ်တာဖြစ်တဲ့အတိုင်းတွေးတာတွေးတဲ့အတိုင်းရှုနေရတာ အဲ့ဒါကိုအရာစကားနဲ့ပြောတော့အရှိကို အရှိအတိုင်းရှုဒီလိုမဟုတ်လားအဲ့ဒီအတိုင်းရှုမှအမှန်တိုင်းသိတယ်ကိုဉာဏ်နဲ့သွင်းပြီးတော့ကြည့်ရင်အမှန်တိုင်းသိပါမလားပူရာတွေ့နေတယ်ဆိုလို့ရှိရင် ပူတယ်ပူတယ်လို့ပူရပူတဲ့သဘောကိုရှိတဲ့အတိုင်းရှုမနေဘဲနဲ့ဩဒီပူရာဟာ ငါခန္ဓာကိုယ်ရဲကအပူဓာတ်ကိုရှိလို့ပူရာလားဒါမှမဟုတ်အပြင်ကရာသီဥတုကြောင့်ပူရာလားဒါမြဒါမှမဟုတ်တခြားအပူတစ်ခုခုဟတ်လို့ပူရာလားစသည်ဖြင့်ဝေဖန်ပြီးကြည့်ရင်အမှန်တိုင်းသိပါမလားမသိဘူးသူရှုပြီးတော့အမှန်တိုင်းပူတယ်ပူတယ်လို့ရှုနေရင်ဩဒါပူတဲ့သဘာဝတစ်မျိုးပဲလို့သိမလားဘူးလား အဲ့ဒါပူတဲ့သဘာဝတစ်မျိုးပဲလို့သိလာတာဒါအမှန်သီလားအမှားသီလားအမှန်သီးပဲအဲ့ဒီပူရာကသူ့အကြောင်းအလျော်ဆိုပျောက်သွားတော့အော်ပျောက်သွားပြီကိုလို့သိလိုက်တယ်နောက်တစ်ခါပြန်ပြီးတော့ပူရာပေါ်လာပြန်တော့လဲဟဲပေါ်လာပြန်မေးပူတယ်ပူတယ်ရှုအော်ဒီပူရာကပေါ်လိုက်ပျောက်လိုက်ပါလားဟုတ်ကဲ့လားအဲ့လိုဆိုတော့ပါသွားသည်တော့ အဲမမြဲဘူးအနိစ္စအဲ့ဒါအရှိတဘာဝအတိုင်းသိတာမဟုတ်လားအဲ့ဒါကိုယထာဘူတံပဇာနာတိလို့ခေါ်တယ်ယထာဘူတံအရှိတဘာဝအတိုင်းဝါရှိနေဖြစ်နေတဲ့အတိုင်းပဇာနာတိသိဤရှေးကတော့အဲ့ဒီယထာဘူတံကို ဟုတ်တိုင်းမှန်စွာလို့ဘာသာပြန်ရတယ် ဟုတ်တိုင်းမှန်စွာလို့ဆိုတော့ဘယ်လိုဟုတ်လို့ဘယ်လိုမှန်တယ်ဆိုတာပြောလို့မရဘူးအမှန်သူစကလုံးရဲ့မူရင်းအိဗယ်ကတော့ယထာဘူတံရှိနေဖြစ်နေတဲ့အတိုင်းဘူတကရှိနေဖြစ်နေတာယထာကအတိုင်းယထာဘူတံရှိနေဖြစ်နေတဲ့အတိုင်းပဇာနာတိသိဤဆိုတာဘယ်လိုသိတာလဲ အရှိသဘာဝတိုင်းသိတာအဲ့ဒီအသိဟာ အမှန်သိဝိပဿနာဉာဏ်ဝိပဿနာပညာဟုတ်ကဲ့လားအဲ့ဒါလို့သိတဲ့အသိရဖို့ရာဘာလို့တဲ့စိတ်တည်ငြိမ်မှုတမာရီ အာကောင်းဖို့လိုတာပေါ့မဟုတ်လား စိတ်မတည်ငြိမ်ပဲနဲ့စိတ်ကဟိုပြန်ဒီပြန်ဟိုပြေးဒီပြေးဆိုလို့ရှိရင်သိပါမလားသိပါဘူးဗျာဒါကြောင့်ရှုရရှုရအာယုံပေါ်မှာစိတ်တည်ငြိမ်နေဖို့လိုတယ်နော်အဲ့ဒီတည်ငြိမ်တာတမားတွေအဲ့ဒါလို့တည်ငြိမ်အောင်ဆိုရင်မလုပ်ရမလို့ရှုတဲ့အခါရှုလိုက် စကားပြောတဲ့အခါပြောလိုက် ငေးတဲ့အခါငေးလိုက် နောက်ရှုတဲ့အခါရှုလိုက်အဲဒါလို့ဆိုလို့ရှိရင်တည်ငြိမ်မှု အားကောင်းလာမှာပေါ့ဟမ်ဘယ်လိုမှ အားကောင်းတော့တယ်ဗျတစ်ဆက်တစ်စက်ထဲရှုမှအားကောင်းမှာမဟုတ်လားတစ်ဆက်တစ်စက်ထဲဖြစ်အောင်ရှုမှအဲ့ဒါကိုသာတစ္ဆကိရိယာယသမ္ပါတိတိ မနာမမြအခြားအပြတ်မရှိအောင် ရှုခြင်းကိုပြုခြင်းဖြင့်လေတမ္ပါရိတိပြည့်စုံစေနိုင်၏တဲ့ဘယ်လိုရှုရမှာတော့မနာမရဂျာမပြရှုမှမြဲရမည်တဲ့အဲဒါလို့ဖြစ်ပေါ်တိုင်းဖြစ်ပေါ်တိုင်းကိုမလွတ်ရအောင်တဇတ်ထက်ဖြစ်အောင်ရှုမှတ်မှုဆက်ဆက်မိသွားအောင်တတိဆက်ဆက်မိသွားအောင် ရှုလို့တတိဆက်ဆက်မိသွားပြီဆိုလို့ရှိရင်တော့စိတ်ဟာပြန်အောင်မလားမတည်ငြိမ်ဘူးလားအဲ့တော့တည်ငြိမ်မှုအားကောင်းမှုရာအတွက်ရှုမှုတတိအားကောင်းမှုမလိုဘူးလားလိုတယ်ရှုမှုတတိအားကောင်းမှပဲတည်ငြိမ်တာအားကောင်းမယ်တည်ငြိမ်မှုအားကောင်းမှပဲအမှန်တိုင်းသိမယ်ဟုတ်လား အမှန်တိုင်းသိတာကဝိပဿနာပညာဝိပဿနာဉာဏ်တည်ငြိမ်နေတာကဝိပဿနာသမာဓိရှုတာကဝိပဿနာသတိဟုတ်ကဲ့လားသဘောတရားဘယ်နှခုဆက်စပ်နေတော့ပါပါတော့သတိသမာဓိပညာဟုတ်တယ်မဟုတ်လား အဲ့တော့ရှုမှုအာကောင်းမှတည်ငြိမ်မှုအာကောင်းမယ်တည်ငြိမ်မှုအာကောင်းမှ အမှန်တိုင်းသိမယ်ဒီလိုမဟုတ်လားတတိအာကောင်းမှတမာရီအာကောင်းမယ်တမာရီအာကောင်းမှပညာအာကောင်းမယ်ဒီလိုမဟုတ်လားအဲ့တော့ဒါဖြင့်ရှုမှုတတိအာကောင်းအောင်အဆက်မပြတ်ရှုနိုင်နေအောင်ဆိုလို့ရှိရဲ့ ဘာလိုအပ်သလဲဝိရိယဘောဝိရိယဘောမဟုတ်လားပြင်းတဲ့လူကရှုမှုဆက်ဆက်မိအောင်ရှုနိုင်မှာမလားအခုရှုလိုက်ခဏစီနားလိုက်ဟိုကြည့်ဒီကြည့်ကြည့်လိုက်နောက်တစ်ခါပြန်ရှုလိုက်နောက်တစ်ခါစကားလှည့်ပြောလိုက်နောက်တစ်ခါဟိုနားသွားလိုက်ပြီးတော့မှတစ်ခါပြန်ရှုလိုက်ဆိုတော့ သူရှုမှုတွေဆက်ဆက်သလားမဆက်ဆက်ဘူးလားဘုံကြီးလူတွေနှမ်းကျဲတယ်လို့ပေါ့ဘလို့လဲဟမ်ဩဒါဖြင့်ဘုန်းကြီးလူတွေတယောက်ခေါ်ပြီးနှမ်းကျဲကြည့်ခိုင်းလို့ဘုန်းကြီးလူတွေဆိုတော့ तू ကအဲ့ဒီလုပ်ငန်းကျွမ်းကျင်သလားမကျွမ်းကျင်ဘူး နှမ်းတောင်ခါဆောင်တင်ပြီးတော့လက်တစ်ဖက်ကနှမ်းနှမ်းစုပ်တွေယူပြီးဟိုနာပဲလိုက်ဒီနာပဲလိုက်အော်ကြဒီနာပဲလိုက်နဲ့အဲ့ဒါဘလို့ဖြစ်နေတော့ကွက်ကြားဘောမဟုတ်လားဟဲ့ကွက်ကြားဘောအဲ့တော့ဝိရိယနဲ့အပြင်းထူတဲ့လူကလည်းပဲရှုတာကွက်ကြားပဲရှုမှာပေါ့မဟုတ်ဘူးလားကွက်ကြားရှုတော့တတိဆက်ဆက်မိရဲ့လား မဆက်ဆက်မိရဲ့တမာရီအာကောင်းမလားတမာရီအာမကောင်းဘူးဆိုလို့ရှိရင်သိမလားသိပါဘူးဗျာအဲဒါအမှန်တိုင်းသိအောင်တမာရီအာကောင်းရမယ်တမာရီအာကောင်းအောင် သတိအာကောင်းရမယ်အစမပြတ်ဒလဇရှိရအဲ့ဒီရှုမှုအာကောင်းအောင်ဆိုတာကဝီရိယလိုတယ်မဟုတ်လားဝီရိယအာကောင်းရမယ် အဲ့ဒါမှ तू မပြတ်မလားရှုတယ်ဒါဖြင့်ဝီရိယအာကောင်းမှုကြတော့ဘာလို့သလဲသရာတရားပေါ့မဟုတ်လားယုံကြည်မှုသရာအာကောင်းမှဝီရိယအာကောင်းမှမဟုတ်လား ဒါမြတ်စွာဘုရားဟောထားတဲ့တရားတော်ဒီတရားတော်အတိုင်းလိုက်နာကျင့်ကြံတယ်ဆိုလို့ရှိရင်မုတ်ချယုံနာပေါ်မှာရှိတဲ့အနိစ္စဒုက္ခအနတ္တသိတဲ့ဝိပဿနာဉာဏ်ရမယ်အဲ့ဒီဝိပဿနာဉာဏ်နေကုံဆုံးသွားပြီဆိုရင်မဲ့သိဖို့သိရမယ်ဆိုတဲ့ယုံကြည်မှုတတ္တာအာကောင်းရမယ်မဟုတ်ဘူးလားအဲ့ဒီတတ္တာအာကောင်းလို့ရှိရင် မကြိုးစားဘူးလား ရှုစားရင်ရှုမှတ်မှုမဆက်ဆက်ဘူးလားရှုမှတ်မှုဆက်ဆက်ရင်စိတ်တည်ငြိမ်မှုအာမကောင်းလားစိတ်တည်ငြိမ်မှုအာကောင်းရင်ဘာဖြစ်မလဲအမှန်တိုင်းသိမယ်ဟုတ်လားအမှန်တိုင်းသိမယ်အဲ့ဒီအမှန်တိုင်းသိတာကိုဘာခေါ်လဲဝိပဿနာပညာဝိပဿနာဉာဏ်ခေါ်တယ်ဟော အခုတိုင်းဆိုတော့တရားသဘောဘယ်နှမျိုးအချင်းချင်းဆက်ဆက်နေတော့၅မျိုးပါပါတော့သတ္တဝိရိယသတိသမာဓိပညာဟုတ်ကဲ့လားအဲ့ဒီ၅မျိုးဟာအချင်းချင်းအကြောင်းအကျိုးနေနဲ့ ဆက်စပ်နေတယ်အဲ့တော့အဲ့ဒီအကြောင်းအဲ့ဒီ၅မျိုး အားကောင်းမှပဲတရားတွေ့မှာမဟုတ်လားဒီ၅မျိုးအားပြော့နေရင်တွေ့ပါမလားတွေ့ပါဘူးဒါကြောင့်ဒီ၅မျိုးအားကောင်းအောင်လုပ်တဲ့နည်းဆိုပြီးတော့ဝိသုရိမေက နီးပြထားတယ်နီးကိုနီးပြထားတယ် သရာအာကောင်းအောင်ဝိရိယကာကောင်းအောင်တတိအာကောင်းအောင်တမာရီအာကောင်းအောင်ပညာအာကောင်းအောင်ဘယ်လိုလုပ်ရမလဲဆိုတာနီးတွေဝိသုရိမေအထကထာကပြထားတယ်အဲ့ဒီနီးတွေမသိကြဘူးလားသူများမပြဘဲနဲ့ကိုဟာကိုအာကောင်းအောင် လေ့ကျင့်ပုံမကောင်းဘူးလားအေး တို့ကစာအုပ်အာကုန်တာမဟုတ်ဘူးဟဲ့ကိုကိုကိုအာကုန်တာမဟုတ်လားကိုထုကိုထကြိုးစားမှဒုက္ခပွားစီမည်ဟုတ်လားကိုထုကိုထကြိုးစားမှဒုက္ခပွားစီမည်ကိုသိနေပြီသိနေလို့ရှိရင်ငါကြိုးစားလို့ရှိရင်တော့ဝိရိယအားကောင်းလာရင်တော့တတိသမารိပညာတွေအားကောင်းမှာပဲဆိုတာသိနေတဲ့နော် ဝိရိယအားကောင်းကောင်းနဲ့ကြိုးစားဖို့ပဲလိုတယ်မဟုတ်လားဒါပဲပေါ့အဲ့ဒီ၅ပါးကိုအိန္ဒြေ၅ပါးလို့လည်းခေါ်တယ်ဘူ၅ပါးလို့လည်းခေါ်တယ်ဘာခေါ်လဲအိန္ဒြေ၅ပါးဆိုတာဘယ်ဟာလဲ သတ္တဝိရိယတတိသမာဓိပညာဟုတ်ကဲ့လားအိန္ဒြေဆိုတဲ့စကားလုံးနဲ့စပ်ပြီးခေါ်ရင်တော့သတ္တာအိန္ဒြေဝိရိယအိန္ဒြေတတိအိန္ဒြေသမာဓိအိန္ဒြေပညာအိန္ဒြေဟုတ်ကဲ့လားအဲ့ဒီစကလုံးနှလုံးပေါင်းပြီးတော့အတန်ထွက်လို့လဲရတာကို သတ္တာနဲ့အိန္ဒြေနဲ့ပေါင်းတော့သတ္တိန္ဒြေဟုတ်ကဲ့လားဝိရိယနဲ့အိန္ဒြေနဲ့ပေါင်းတော့ဝိရိယိန္ဒြေသတိနဲ့အိန္ဒြေနဲ့ပေါင်းတော့သတိန္ဒြေသမာဓိနဲ့အိန္ဒြေနဲ့ပေါင်းတော့ပညာနဲ့အိန္ဒြေနဲ့ပေါင်းတော့ဟုတ်ကဲ့လားဝိပဿနာအားထုတ်ရာမှာ အလိုအဆုံးအရာတွေမဟုတ်ဘူးလားအဲ့ဒါကြောင့်ယောဂီရဲ့အည်အသွေး၅မျိုးလို့ဘုန်းကြီးကဗမာဆန်းစာနာမည်ပေးထားတယ်ပါတယ်တော့တတ္တာခေါ်တဲ့အည်အသွေးဝိရိယခေါ်တဲ့အည်အသွေးတတိခေါ်တဲ့အည်အသွေးတမာရိခေါ်တဲ့အည်အသွေး ပညာခေါ်တဲ့အရေးအသွေးဒီအရေးအသွေး၅မျိုးအားကောင်းရမယ်ဒီလိုမဟုတ်လားဟိုပရိသတ်နောက်ဆုံးကတိုင်မီးထိုင်နေတဲ့ယောဂီလေးကလှုပ်လှုပ်ရွရရနေသူတရားတဲ့စိတ်ဝင်စားရှင်နာခေါ်ထိုင်ခိုင်းမယ်နောက်ကြတော့အဲသူတော်ရောအောင်လှုပ်နေတယ်သူကပုံတော့ပုံတာပဲဘုန်းကြီးကမြင်နေရတယ် အဲအဲယောဂီနဲ့နောက်နောက်နေကြနဲ့နဲ့ရှေ့ရှေ့ခေါ်ရငါကိုရင်နာခေါ်ထားလိုက်ရအောင်နော်ကိုရင်ရဲ့သတ္တဓာတ်တွေသူ့ပူးပေါ်အောင်ကိုင်းလိုက်ဆိုယောဂီဤအည်အသွေးများဣန္ဒြေ၅ပါးဆိုသည်မှာ သတ္တိန္ဒရေဝိရိယန္ဒရေသတိန္ဒရေသမာဓိန္ဒရေပညာန္ဒရေတို့ဖြစ်ပါသည်ဘိုး၅ပါးလို့ဒီလိုလဲသုံးသေးတယ်ဘလဗဒ္ဒရေဘလာရေလအဲ့ဒါကိုပဲဘူလို့ဗမာကအသံထွက်တာဟုတ် gain အဲ့ဒါလဲဆိုအောင်မယ် မတုံမလောက်ကြန့်ခိုင်သောတရားအဲပို့ပြီးတော့သိကြအောင်လို့ဆန့်ကျင်ဘက်တို့ကြောင့်မတုံမလောက်ကြန့်ခိုင်သောတရားဘူ၅ပါးဆိုသည်မှာဆန့်ကျင်ဘက်တို့ကြောင့်မတုံမလောက် ကြံ့ခိုင်သောတရားဘုံ၅ပါးဆိုသည်မှာတတ္တာဘုဝိရိယဘုတတိဘုသမာဓိဘုပညာဘုတို့ဖြစ်ပါသည်အဲဒါကြောင့်တချို့ရှေးကလူကြီးတွေတော့ပြောပြောတတ်ကြတယ်မဟုတ်လားအေး တရားရခြင်းအိန္ဒြေ၅ပါးဘူ၅ပါးအကောင်းအောင်လုပ်ကြရှိကလူကြီးတွေပြောလေရှိတယ်ဂိုင်းဆိုတတ္တာအာကောင်းမှဝိရိယအာကောင်းသည်ဝိရိယအာကောင်းမှတတိအာကောင်းသည် တတိအာကောင်းမှတတိအာကောင်းမှတမာရိအာကောင်းသည်တမာရိအာကောင်းမှတမာရိအာကောင်းမှပညာအာကောင်းသည်ပညာအာကောင်းသည်အဲ့ဒီတော့အခြေခံအားဖြင့်ဘာအာကောင်းอ่ะသတ္တာအာကောင်းရမယ်ဒါကြောင့်အခြေခံဖြစ်တဲ့ယုံကြည်မှုသရတရားကို အာကောင်းအောင် ဆင်ញင်နှလုံးသွင်းပြီးတော့ဝိရိယတတိတမာရိပညာတွေမိမိတို့မိမိတို့သဏ္ဍာန်မှာထက်ထက်သဏ္ဍာန်ဖြစ်အောင်ကြိုးစားအထောက်ကြခြင်းအပြင်ဝိပဿနာဉာဏ်နေတစ်ဆင့်နဲ့တစ်ဆင့်ရင့်တန်လို့မဲ့ဉာဏ်ဖူဉာဏ်နဲ့နိဗ္ဗာန်တိုင်ရောက်ပေါက်မြောက်နိုင်ရပါစေ။